အခန်းကြီး30အငယ်1မှ9ငါဝိညာဉ်သည်အသက်ကိုညှိငွေ၏မိတန်းသော အပြစ်ကိုခံရမည်စိတ်အလွန်ညှိုးငယ်၍ပြန်ပြောရမည်ဘုရားသခင်ကို ရှောက်ရသောစကားဟုမူကားအကျွန်ုပ်ကိုအပြစ်စီရင်တော်မမူပါနှင့်အကျွန်ုပ်နှင့်ဆန့်ကျင်ဘက်ပြုတော်မူမည်အကြောင်းကို ပြတော်မူပါ ကိုယ်တော်သည်ညှင်းဆဲတော်မူတင့်သလော ကိုယ်တိုင်ဖန်ဆင်းသော အရာကိုရွံရှာ၍လူဆိုးတို့၏အကြံစီကိုကောင်းချီးပေးတော်မူသင့်သလောကိုတော်သည်ယူပမျက်စိရှိတော်မူသလောလူမြင်သည်ဤသူမြင်တော်မူသလောကိုတော်၏နေ့ရက်တို့သည်လူနေ့ရက်ကဲ့သို့ဖြစ်ပါသလောကိုတော်၏နှစ်တို့သည် လူယောက်ျားနေ့ရက်ကဲ့သို့ဖြစ်ပါသလောအကျွန်ုပ်ပြုသောဒုစရိုက်ကိုစစ်၍အပြစ်ကိုတွေ့ခြင်းငှာ အဘယ်ကြောင့်ရှာတော်မူသနည်းအကျွန်ုပ်သည်လူဆိုးမဟုတ်ကြောင်းနှင့်လက်တော်မှအဘယ်သူမျှမကယ်မနှုတ်နိုင်ကြောင်းကိုသိတော်မူ၏အကျွန်ုပ်တကိုယ်လုံးကိုလက်တော်နှင့်စိစပ်စွာဖန်ဆင်းတော်မူသည်ဖြစ်၍ယခု ဖြစ်စည်းတော်မူမည်လောတရွတ်ကိုလှုပ်တကဲ့သို့အကျွန်ုပ်ကိုလှုပ်တော်မူကြောင်းကို အောင်းမေ့တော်မူပါတဖန်မြေမှု ဖြစ်စေတော်မူမည်လော အငယ်30မှ22အကျွန်ုပ်ကိုနှုတ်ကဲ့သို့တွန်းလောင်း၍ဒိန်ခဲကဲ့သို့ခဲစေတော်မူပြီး မဟုတ်လောအရေအသားဖြင့်ဖုံးလွှမ်း၍အယိုးနှင့်အကျော်တို့ဖြင့်ခံခန့်စေတော်မူပြီး အသက်ရှင်ရသော အကြောင်းနှင့်တကားယေရှုများကိုပြုတော်မူပြီးယေရှုပြုစုခြင်းယေရှုတော်သည်လည်းအကျွန်ုပ်၏ဝိညာဉ်ကိုမဆပါပြီ ယခုရောက်သောအမှုတို့ကိုလည်းနှလုံးတော်၌တူထား၍ကျန်စီတော်မူသည်နှင့်အညီရောက်ချောင်းကိုအကျွန်ုပ်သိပါ၏အကျွန်ုပ်သည် ပြစ်မှားလျင် ကိုယ်တော်မှတ်တော်မူ၏အကျွန်ုပ်အပြစ်ကိုလွတ်တော်မူမည်မဟုတ် အကျွန်ုပ်သည်ဆိုးညစ်လျင်အမင်္ဂလာရှိပါ၏ဖြောင့်မတ်တော်လေကိုမျက်နှာကိုမပြရကိုခံရသောဒုက္ခဆင်းရဲကိုဆင်ခြင်၍ မိန်မောတွေဝေလျက်နေရပါ၏အကျွန်ုပ်ထလျင် ကိုတော်သည်ရှင်သည်ကဲ့သို့အကျွန်ုပ်အပေါ်သို့ခုံ၍ကြောက်မဲ့ဖွယ်သောအချင်းအရာတို့ကို ပြတော်မူ၏အကျွန်ုပ်တစ်ဖက်၌တက်သေးခံတော်မူချက်များပြား၍အမျက်တော်ကိုတိုးပွားစေခြင်းငှာပြုတော်မူသည်ဖြင့်အကျွန်ုပ်တစ်ဖက်၌ယံစစ်တို့သည် အထက်ထက်ထကြပါ၏အကျွန်ုပ်ကို အမိဝန်းတဲကအပေကြောင့်ဆောင်ခဲ့တော်မူသည် ထိုသို့ပြုတော်မမူလျှင်အကျွန်ုပ်သည်အသက်မရှိ၊အဘယ်သူမျှအကျွန်ုပ်ကိုမမြင်ရပါ။ထိုသို့အကျွန်ုပ်သည်မဖြစ်သကဲ့သို့ဖြစ်၍၊အကျွန်ုပ်ကို အမိဝမ်းထဲမှသင်္ချိုင်းသို့ ဆောင်ပို့ရကြ၏။အကျွန်ုပ်နေ့ရက်တို့သည်နည်းပါးသည်မဟုတ်လော။မှောင်မိုက်နှင့်သေခြင်းအရိပ်ဖုံးလွှမ်းသောပြည်၊သေခြင်းအရိပ်ဖြစ်စေသောညဉ့်ကဲ့သို့တခဲနက်မိုက်သဖြင့်အလင်းပင် မှောင်မိုက်တက်တက်ဖြစ်၍ရှင်းလင်းခြင်းအလင်းမရှိသောပြည်အကျွန်ုပ်တခါရောက်ပြီးမှတဖန်ပြန်၍မလာရသောပြည်သို့အကျွန်ုပ်တွား၍မရောက်မီတက်တာခြင်းအနှဲငယ်ရှိပါမည်အကြောင်းနေတော်မူပါအကျွန်ုပ်ကိုတတ်တိုင်းရှိစေတော်မူပါဟုမွဲ့ဆို၏